အခန်းကြီး၄အငယ်၁မှ၅မောရှေကလည်းထိုသူတို့သည်အကျွန်ုပ်ကိုမယုံအကျွန်ုပ်စကားကိုနားမထောင်ဘဲနေ၍ထာဝရဘုရားသည်တင့်အားထင်ရှားတော်မမူဟု ဆိုကြပါလိမ့်မည်ဟုပြန်လျှောက်လေ၏ထာဝရဘုရားကလည်းတင်း၏လက်၌အဘေရာရှိသည်နည်းဟု မေးတော်မူလျှင်လှန်တန်ရှိပါ၏ဟုလျှောက်၏မြေပေါ်မှာပြစ်ချလော့ဟုမိန်တော်မူသည့်အတိုင်း ပြစ်ချသဖြင့်လန်ဒန်သည်မွေဖြစ်၍မောရှိသည်သူ့ရှိမှပြေးလေ၏ဒါဝရဖျားကလည်းတင်းလက်ကိုဆန့်၍သူ့အမိကိုကင်ဖမ်းလော့ဟု မိန့်တော်မူသည့်အတိုင်းမောရှိသည်လက်ကိုဆန့်၍ဖမ်းမိသဖြင့်သူ၏လက်၌လန်ဒန်ဖြစ်ပြန်လေ၏တို့ပြုလင် သူတို့ဘိုးဘေးများ၏ဖျားသခင်အာဗြဟံ၏ဖျားဣဇက်၏ဖျားယာကုပ်၏ဖျားဒီဟုသော ထာဝရဘုရားသည်တင့်အားထင်ရှားတော်မူကြောင်းကို ထိုသူတို့သည်ယုံကြလိမ့်မည်ဟုမိန့်တော်မူ၏အငယ်6မှ9တပန်ထာဝရဘုရားကတင်းလက်ကိုတင်းရင်ခွင်သို့တွင်းလို့ဟု မိန့်တော်မူသည့်အတိုင်းလက်ကိုရင်ခွင်သို့တွင်း၍ထုတ်ပြန်သောအခါလက်သည် မိုးပွင့်အစင်းကဲ့သို့နူလေ၏တပန်တင်းလက်ကိုတင်းရင်ခွင်သို့တွင်းဦးလို့ဟု မိန်တော်မူသည့်အတိုင်းတဖန်လက်ကိုရင်ခွင်သို့တွင်း၍ထုတ်ပြန်သောအခါပဂတိအသားဖြစ်ပြန်လေ၏ထိုသူတို့သည်တင့်ကိုမယုံပထမနမိတ်သက်တွေကို နားမထောင်လျင် နောက်ဖြစ်သောနမိတ်သက်တွေကိုယုံကြလိမ့်မည်သို့မဟုတ်ထိုနမိတ်နှစ်ပါးကိုမယုံတင်းဤစကားကိုနားမထောင်လျင်တင်းဒီမြည်၏အချို့ကိုယူ၍ကုန်းပေါ်မှတွန်းလော့ ထိုသို့မြစ်ထဲကယူသောရေသည် ကုန်းပေါ်မှာအသွေးဖြစ်လိမ့်မည်ဟု မိန်တော်မူ၏အငယ်တဆယ်မှ19မောရှိကလည်းအိုဖျားရှင် အကျွန်ုပ်သည်နှုတ်တတ္တိမရှိပါအထက်ကလည်းမရှိပါ ကိုရော့ကျွန်အား မိန်တော်မူသော အခါ၌ပင် မရှိပါနှုတ်လေးသောသူ စကားနှင်းနှင်းပြောတတ်သောသူ ဖြစ်ပါ၏ဟုသာဝရဖျားအားလျှောက်ဆို၏ ထာဝရဘုရားကလည်းလူ၏နှုတ်ကိုအဘယ်သူဖန်ဆင်းသနည်းစကားအသောသူနားပင်သောသူမျက်စိမြင်သောသူမမြင်သောသူတို့ကိုအဘယ်သူဖန်ဆင်းသနည်းငါထာဝရဘုရားဖန်ဆင်းသည်မဟုတ်လောတို့ဖြစ်၍ယခုတွားလော့တီးနှုတ်၌ငါရှိ၍တင်းသည်အဘယ်သို့ပြောရမည်ကိုတွင်တင်မည်ဟုမိန်တော်မူ၏မောရှိကလည်းအိုဖျားရှင် အလိုတော်ရှိသောသူ၏လက်တွင် ပေးလိုက်တော်မူပါဟုလျှောက်တော်သာရဖျားသည်မောရှေအားအမျက်တော်ထွက်၍လေဝိလူ အာယုန်သည်တင်းအကိုဖြစ်သည်မဟုတ်လော သူသည်ကောင်းမွန်စွာပြောတတ်သည်ကိုငါသိ၏သူသည်လည်းတင့်ကိုခီးဥချိုပြုခြင်းငှာယခုလာ၏တွေ့မြင်သောအခါဝမ်းမြောက်လိမ့်မည်တင်းသည်သူနှင့်စကားပြော၍သူပြောเสียစကားကိုပေးရမည် သင်၏နှုတ်၌၎င်း၊သူ၏နှုတ်၌၎င်းငါရှိ၍သင်တို့သည်အဘယ်သို့ပြုရမည်ကိုသွန်သင်မည်။သူသည်လည်းလူတို့ရှေ့မှာသင်၏စကားပြန်လုပ်၍သင်၏နှုတ်ကိုယ်စားဖြစ်လိမ့်မည်။သင်သည်လည်းသူ၏ဘုရားသခင်ကိုယ်စားဖြစ်လိမ့်မည်။သင်သည်နိမိတ်သက်သေတို့ကို ပြလတံ့သောဤလှံတံကိုလည်းသင်၏လက်၌ကိုင်ရမည်ဟု မိန့်တော်မူ၏။ အငယ်16မှ23မောရှေသည်လည်းရောက်ခမရေတရောထံသို့ ပြန်သွား၍အဲဂုတုပြည်၌ရှိသောကျွန်ုပ်အမျိုးသားချင်းတို့သည် အသက်ရှင်သေးသလိုဟုကြည့်ရှုခြင်းကသူတို့ရှိရာသို့ကျွန်ုပ်တော်ရသောအခွင့်ကို ပေးပါလော့ဟုဆိုသောရေတရောကငြိမ်ဝတ်စွာတော်လော့ဟုပြန်ဆိုလေ၏သာဝရဘုရားကလည်းအဲဂုတုပြည်သို့ပြန်သွားလော့တင်းအသက်ကိုရှာသောသူအပေါင်းတို့သည် တေကြပြီဟုမိဒရန်ပြည်၌မောရှေအားမိန်တော်မူ၏ထိုအခါမောရှေသည်မယားနှင့် သားနှစ်ယောက်တို့ကိုယူ၍မြဲကိုစီးစေသဖြင့်ဘုရားသခင်၏လန်ဒန်တော်ကို လက်ဆွဲလျက်အေဂုတုပြည်သို့ပြန်လေ၏သာရဘုရားကလည်းတင်သည်အေဂုတုပြည်သို့တွား၍ရောက်လျင်တင်၌ငါအပ်သောအံပွေသောအမှုအလုံးစုံတို့ကို ဖာရောဘုရင်ရှေ့မှပြလော့ ထိုသို့ပြတော်လဲသူ၏နှလုံးကိုငါခိုင်မာစေ၍သူသည်ဣတရေလလူတို့ကိုမလွတ်ဘဲနေလိမ့်မည်ဖာရောဘီရင်ကိုလည်းထာဝရဘုရားကဣတရေလသည်ငါသားဖြစ်၏ငါသားဥဖြစ်၏ငါသားသည်ငါအားဝတ်ပြုသောအခွင့်ရှိစေခြင်းကလွတ်လော့မလွတ်ဘူးဟုညင်းလင်တင်ဤသားတင်ဤသားဥကိုပင်ငါကွပ်မျက်မည်ဟု မိန်တော်မူကြောင်းကိုဆင့်ဆိုလော့ဟု မောရှိအား မှားထားတော်မူ၏အငယ်24မှ28ခရီးသွားစဉ်တွင် စခန်းစီရ၌ထာဝရဘုရားသည် မောရှေကိုတွေ့၍ကွမျက်ချင်းကရှာကြံတော်မူ၏ထိုအခါစီဘောရသည်ဓာကိုယူ၍တာဤအေပြားကိုလှီးဖြတ်ပြီးမှ လင်ဤခြေရင်၌ပြက်ဝတ်လျက်အကယ်စင်စစ်တင်သည်ကျွန်ုပ်၌အသွင်းနှင့်ရှင်သောလင်ဖြစ်သည်ဟုဆို၏ထိုအခါမောရှေကိုလွတ်တော်မူ၏မယားကလည်းအေဗျာလှီးမင်္ဂလာကြောင့်တင်သည်ကျွန်ုပ်၌အသွင်းနှင့်ရှင်သောလင်ဖြစ်၏ဟုဆိုသည်သာဝရဘုရားကလည်းမောရှေကိုခီးဥချိုပြုခြင်းဟံတောသို့တော်လို့ဟုအာယုံအားမိန်တော်မူသည့်တိုင်အာယုံသည်တွား၍ ဘုရားသခင်၏တောင်ပေါ်၌မောရှေကိုတွေ့၍နန်းချင်းကိုပြု၏မောရှေသည်လည်းမိမိကိုဆယ်လွတ်တော်မူသောသာရဘုရား၏စကားတော်အလုံးစုံတို့ကို၎င်းမှားထားတော်မူသမျှသော နမိတ်တက်တေတို့ကို၎င်းအာယုံအားကြားပြောလေ၏အငယ်29မှ31ထိုသူညီနောင်နှစ်ပါးတို့သည်တွား၍ဣဒရေလအမျိုးသားအသက်ကြီးသူတို့ကို စုဝေးစေပြီလင် ။အာရုန်သည်မောရှေအားထာဝရဘုရားမိန့်တော်မူသောစကားတော်အလုံးစုံတို့ကို ပြန်ပြော၍၊လူတို့ရှေ့မှာနိမိတ်သက်သေတို့ကို ပြလေ၏။ထိုလူများတို့သည်ယုံကြ၏။ထာဝရဘုရားသည်ဣသရေလအမျိုးသားတို့ကိုအကြည့်အရှုကြွတော်မူသည်ကို၎င်း၊သူတို့ခံရသောဆင်းရဲခြင်းကို မှတ်တော်မူသည်ကို၎င်းကြားသောအခါ၊ဦးညွှတ်ချ၍ကိုးကွယ်ကြ၏။